ခန်းကြီး49အငယ်1မှ4ထိုယောအခါယာကုပ်သည်မိမိသားတို့ကိုခေါ်၍တင်တို့သည်စည်းဝေးကြလော့နောင်ကာလခါတင်တို့၌ဖြစ်လက်တန်သောအမှုအရာများကိုငါဟောပြောမည်ယာကုပ်၏သားတို့စည်းဝေး၍ကြားကြလော့အဖဣတရေလဤစကားကိုနားထောင်ကြလော့။အိုရုဘင်တင်ဒီငါသားဦးငါအစွမ်းတတ္တိငါခွန်အားအစအူဦး ဘုံအထွတ်တကိုးအထွတ်ဖြစ်၏သို့တော်လည်းရေကဲ့သို့ပွက်ထသောသဘောရှိသည်ဖြစ်၍ထူးမြတ်ခြင်းသို့မရောက်ရအကြောင်းမူကားတင်သည်အဖ၏အိယာကိုတက်၍ညှဉ်းညူးစေ၏ငါကရင်ထက်သို့တက်လီပြီတကားအငယ်ငါမှခုနှစ်ရှိမောင်နှင့် လေဝိသည်ညီကိုဖြစ်၏အာရမအမှုကိုကြံစည်အတိုင်းပြီးစီးကြပြီ ငါဝိညာဉ်သည်သူတို့လျှို့ဝှက်ခြင်းအမှုတဲသို့မဝင်ရငါဘုံသည်သူတို့စည်းဝေးရာနှင့်အသင်းမဖွဲ့ရသူတို့သည်အမျက်ထွက်၍လူအသက်ကိုတတ်ကြပြီ ကိုယ်လိုတို့လိုက်၍မြို့ကိုဖြိုဖျက်ကြပြီ သူတို့ပြင်းစွာထွက်သောအမျက်ကြမ်းတမ်းစွာသောဒေါသသည်ချိန်ချင်းကိုခံပါစေသောယာကုပ်မျိုးဣသရေလအနွယ်သားတို့တွင် သူတို့ကိုငါကွဲပြား ပြန့်လွင့်စေမည် အငယ်၈မှ၁၂အိုယူဒတင်သည်ညီကိုတို့ချီးမွမ်းရသော သူဖြစ်၏တင်၏လက်သည်တင်၏ရန်သူလည်းပင်ပေါ်မှာရှိလိမ့်မည်အဖအီသားတို့သည်တင့်ရှိမှဥညွတ်ချကြလိမ့်မည်ယူဒသည်ရှင်သည်ပြိုဖြစ်၏ငါသာတင်သည်ဖမ်းယူကြိုက်စားရမှ တက်လာတတ်၏ဝတ်လျက်နေ၏ရှင်သည်ကဲ့သို့၎င်းရှင်သည်မှကဲ့သို့၎င်းဝတ်တွားတတ်၏ အဘယ်သူနှိုးဆော်ဝတ်မည်နီရှိလောမရောက်မီတိုင်အောင်ယာစလန်ဒန်သည်ယူရထံမှ၎င်းမင်းအာနာသည်သူ၏အမျိုးအနွယ်ထံမှ၎င်းမရွှေ့ရရှိလော၌လူမျိုးတို့သည် စီးကပ်ကြလိမ့်မည်မိမိမြဲကို စပစ်နွယ်ပင်၌၎င်းမြဲကလေးကိုအမျက်ဆုံးသော စပစ်နွယ်ပင်၌၎င်းချီနှောင်၍မိမိအဝတ်ပစိုးများကို စပစ်သည်အသွေးသည်ဟုသော စပည့်ဖြင့်လျှော်လိမ့်မည်သူ၏မျက်စိသည်စပည့်နှင့်နေလိမ့်မည်သွားသည်လည်းနှုတ်နှင့်ဖြူလိမ့်မည်အငယ်73မှ20ဇာဘူးလုံသည်ပင်လယ်ကမ်းနားမှနေ၍သင်မောစိတ်ဖြစ်လိမ့်မည်သူ၏နေသည်ဇီးတုံမြို့တိုင်အောင်ကျယ်ဝန်းလိမ့်မည်ဤတကားသည်တောင်ကြားမှဝတ်လျက်အာချီသောမြဲဖြစ်၏ငြိမ်ဝတ်ရာရကောင်း၍ မြေသားရာဒီကိုမြင်သဖြင့်မိမိပခုံးပေါ်မှာတဘိုးကိုတင်ထမ်း၍အခွန်ပေးသောကျွန်ဖြစ်လေ၏ဒန်သည်ဤဒေလအနွယ်တစုံတစ်ပါးကဲ့သို့မိမိလူတို့ကိုစီရင်လိမ့်မည်ဒန်သည်လမ်း၌နေသောမွေဖြစ်လိမ့်မည်မြင်းစည်းသောသူကိုနောက်သို့လဲစေခြင်းကလမ်းကြားမှနေ၍မြင်းခြေကိုကိုက်တတ်သောမွေဆိုးဖြစ်လိမ့်မည်အိုထာဝရဖျား ကယ်တင်တော်မူခြင်းကျေးဇူးကိုအကျွန်ုပ်မျှော်လင့်လျက်နေပါပြီ။ကံမူကားစစ်သူရဲတို့သည်သူ့ကိုတိုက်ကြ၍သူသည်ပြန်တိုက်လိမ့်မည်။အာရှာ၌ဖြစ်သောအစာသည်အရသာနှင့်ပြည့်စုံ၍မင်း၏ခဲပွေစားပွေတို့ကိုထုတ်ပေးလိမ့်မည်။အငယ်27မှ26နတ်တလီသည်လှသောအခက်လက်နှင့်ပြည့်စုံ၍ ကျယ်ဝန်းသောတပိတ်ပင်ဖြစ်၏ယောသပ်သည်တန်သောပြိုးပင် ရေတွင်းနှမ်းမှတန်သောပြိုးပင်ဖြစ်၏အခက်လက်တို့သည်အုပ်ရိုးပေါ်မှကြော်သွား၏လေးသမားတို့သည် သူ့ကိုအညှိုးထား၏အလွန်ညှင်းဆဲပြစ်ခတ်ကြ၏သို့တော်လည်းသူ၏လေးသည်အာမလျော့သူကင်သောလက်နှင့်တို့သည်ယာကုပ်အမျိုး၌တကူကြီးသောဖျား၏လက်ဖြင့်၎င်းတိုးရင်းဒီဟုသောဣဒရေလအမျိုး၏ကြောက်ဖြင့်၎င်း တင့်ကိုမဆတော်မမူသောတင့်အဖ၏ဖျားသခင်အားဖြင့်၎င်းတင့်ကို ကောင်းချီးပေးတော်မူသောအနန္တတကုရှင်အားဖြင့်၎င်းခိုင်မာလျက်ရှိ၏ထိုဖျားသည်အထက်မိုးကောင်းကင်ဤမင်္ဂလာအောက်နှင့်နေအရဤမင်္ဂလာသားမြတ်နှင့်ဆိုင်သောမင်္ဂလာဝမ်းနှင့်ဆိုင်သောမင်္ဂလာတို့ဖြင့်တင့်ကိုကောင်းချီးပေးတော်မူပါစေသောတင်ဤအဖပေးသော ကောင်းကြီးမင်္ဂလာသည် ထာဝရတောင်တို့၌ဖြစ်သောကောင်းကြီးမင်္ဂလာထာဝရကုန်းတို့၌နှစ်သက်ဖွယ်သော အရာတို့ထက်သာ၍မြတ်၏ထိုမင်္ဂလာသည်ယောသကောင်းပေါ်မိမိအကိုတို့တွင် အကြီးအကဲဖြစ်သော သူ၏ခေါင်းထိပ်ပေါ်မှတက်ရောက်ပါစေသောအငယ်29မှ33ဗေယမင်သည် လူယူကိုက်စားတတ်သောတောခွေဖြစ်လိမ့်မည်ဖမ်းရသောအရာကိုနာနဲ့အချိန်၌ ကိုက်စားရ၍လူယူသောအရာကိုလည်းညအချိန်၌ဝေဖန်လိမ့်မည်ဟုမွဲ့ဆို၏ဤသူတို့ကဣသရေလအမျိုး12မျိုးဖြစ်၏ဤစကားသည်လည်းသူတို့အဖမွဲ့ဆို၍သူတို့အတီးတီးခံရသော မင်္ဂလာရှိသည့်အတိုင်းကောင်းချီးပေးသော စကားပေသည် တဖန်တုံငါလူမျိုးစည်းဝေးရာသို့ငါတော်ရမည် ဟိတ္တိအမျိုးသားဧဖရုံ၏လေပြင်းတွင်ရှိသောမြေတွင်း၌ငါအဖတို့နှင့်အတူငါကိုတကြိုကြပါခန္နန်ပြည်မန်ရီမြို့ရှိမှမပေလလေပြင်း၌ရှိသော ထိုမြေတွင်ကိုအာဗျဟန်ဒီကိုပိုင်သောတင်းကျင်းဖို့လေပြင်းနှင့်တကွဟိတ္တိအမျိုးသားဧဖရုံ၌ဝယ်လေပြီထိုမြေတွင်၌အာဗျဟန်နှင့်မယားစာရာကိုတင်းကြိုကြပြီဤဆက်နှင့် မယားရေဘက်ကာကိုလည်းတင်းကြိုကြပြီလေအာကိုလည်းငါတင်းကြိုပြီထိုမြေတွင်းရှိသော ထိုလေပင်ကိုဟေတမျိုးသားရှိမှဝယ်တည်းဟုမှားထား၏ထိုတို့ယာကုပ်သည်မိမိသားတို့ကို အကုန်စင်မှားထားပြီးလျှင်မိမိခြေတို့ကိုကဒင်ပေါ်မှရုပ်သိမ်းသည်ဖြင့်အသက်ချုပ်၍မိမိလူမျိုးစည်းဝေးရာသို့ရောက်လေ၏